ဒီနေ့ဘုရားသာသနာမှာသူမြတ်တဲ့နေ့တနေ့ပါပဲ။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားဖွင့်ပြီးရှိဥစွာလောကကြီးပေါ်မှာဓမ္မအလင်းတက်ကြီးနေဖို့ရာအတွက်ဓမ္မစက်ကဘောတနာခေါ်တဲ့တုတ်တံ ဟောတဲ့နေ့ပါပဲဒီအဲဒီဓမ္မစက်ကဝဒနာအကြောင်းလေးနည်းနည်းပြောပါအဲဒီဓမ္မစက်ကဝဒနာအကြောင်းကိုပြောခင်ရှိဘူးဆိုတာသစ္စာကနာသုတ်တံဏိကုံးချုပ်เสียတာလေးရှိနေတော့အဲဒီဟာလေးချုပ်ပြီးဆက်ပြီးတော့ဟောပါမယ်သုတ်တเสียကတော့တကားထားပါပဲယသဣတာတိဣတာတိသံယာနာဣတိယပုရိသသဝါ သဝေဣတိနယာနိနနိဗ္ဗာန်စေဝသန္တိကေဆိုတာပါသဘောကတော့အရှင်ပုဂ္ဂိုလ်ဒီဆုံးတယောက်မှာအမျိုးသမီးမှာပဲဖြစ်ဖြစ်အမျိုးသားမှာပဲဖြစ်ဖြစ်အဲ့ဒီလိုမဲ့ရင်ရထားမျိုးရှိရဲ့လားအဲ့ဒီရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒီရင်ရထားနဲ့ဘိက္ခိယနိဗ္ဗာန်လို့ ရောက်နိုင်တော့တာပါပဲတဲ့မျက်မှောက်ရှိနိုင်တော့တာတွားနိုင်တော့တာပါပဲလို့ဆိုပါတယ်အခုပြက်မှာကဘာဝရှိလူတွေသိပ္ပံပညာသူရိခြားခြားကြီးတိုးတက်လာတာဖြစ်တော့ကုန်းပေါ်မှာသွားတဲ့ရင်မျိုးမျိုးတွေရေထဲသွားတဲ့ရင်မျိုးမျိုးတွေလေထဲသွားတဲ့ရင်မျိုးမျိုးတွေတည်ထွင်ကြပါတယ်ဆန်းတဲ့ဆာအောင်ထူးတဲ့ထူအောင်လည်းပဲ ယူဆကြပါတယ်အဲဒီရင်တွေအသုံးပြုလို့တဏှာမတဏှာတနိုင်ငံတနိုင်ငံတကဘာလုံးပေါ်ကြီးပတ်ပြီးတော့သွားနိုင်ကြပါတယ်။ဒီလိုကအဲ့ဒီယဉ်ကျေးမရှိဘူးဆိုရင်တဏှာတဏှာရောက်ဖို့ဆိုတာမလွယ်ပါဘူး။ဒါယဉ်ရှိထားပြီဆိုရင်ဒီရင်အသုံးပြုပြီးတော့ကိုလိုရှိတဲ့နေရာသွားနိုင်ကြပါတယ်။အထူးအဖြင့်ဆိုရင်လကဘာနဲ့အခြားခြားယူကဘာတွေ သွားဖို့တော့မှကြိုးစားနေကြတယ်အခုလကဘာသွားဖို့ကြိုးစားတာအောင်မြင်သွားပါတယ်ဒါမှဘယ်လောက်တိုးတက်နေတယ်လဲဆိုတာယဉ်နေရပါအဲ့ဒီယဉ်နေကတော့ဘယ်လောက်ပဲအဝေးကြီးသွားနိုင်နေမယ်လို့တကယ်ပြီးကင်းတဲ့နိဗ္ဗာန်သွားဖို့အတွက်ကတော့အကျိုးပြုလိမ့်မယ်အသုံးဝင်လိမ့်မယ်တော့မဟုတ်ပါဘူးတကယ်လို့အဲ့ဒီယဉ်နေနဲ့နိဗ္ဗာန်လည်းရောက်နိုင်တယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့လိုချင်ပါပြီ ဒါပေမဲ့အခုထီတော့ဗေဒိဗ္ဗံဆရာကြီးတွေကမှနိဗ္ဗာန်သွားနိုင်တယ်ဆိုတာတော့ပြီးကင်းတဲ့ရောက်နိုင်တယ်ဆိုတာတော့ကိုမခံကြသေးပါဘူးပြီးတော့လည်းသိပ္ပံပညာရှင်တွေဒီထင်ထားတဲ့ယဉ်နေရာလဲသိချရတယ်လို့ဆိုပေမဲ့လို့ဒီကြားတွေကပဲအကြောင်းအရာဆိုတာပြည့်စည်ယဉ်နေပါဆုံးရှုံးသွားတာယဉ်နေပေါ်မှာရှိပြီးလိုက်ပါသွားတဲ့ပုဂ္ဂိုလ်တွေပါဆုံးရှုံးတာတွေလည်းပဲ အများကြီးပါပဲအဲ့ဒီယင်တွေဟာကဘာလူကဘာသားတွေအတွက်အကျိုးမရှိဘူးလို့ပြောလို့တာမဟုတ်ပါဘူးအမကံကျဲမရှိဘူးဒါပြောလို့တာပါအမကံကျဲရှိပြီးတော့တကယ်ဘေးရန်လုံတဲ့ရင်ကတော့အခြားမဟုတ်ပါဘူးပဲခင်ရင်ကြီးပါပဲလောကမှာရင်မျိုးမျိုးတွေရှိတော့ကိုမပိုင်နေတယ်လို့အခိုက်အတန့်ကိုလိုတဲ့ကြီးသွားလို့လို့ရှိရင် ပိုက်ဆံပေးပြီးတော့ကြေးငွေပေးပြီးတော့သွားလို့ရပါတယ်ဒါတော့ကိုပိုင်ထားတဲ့ရေဖြစ်တော်မှာဒီဟာအမကန်ရမရှိပါဘူးခြေတို့ဘာလို့ထည့်ရတာစစရာရာပေါ့လေသင်ကအစိတ်ပိုင်းကြီးကျွေးလို့ရှိရင်လည်းပဲကျင်ရဆင်ရတာတဖြည်းဖြည်းသုံးပါရလို့ရှိရင်ယူရင်းပြီးတော့နောက်ဆုံးပြည့်စည်တဲ့အတိုင်းရောက်သွားတာအဲ့ဒါကြီးကြည့်ပေါ့အတူကတော့ လောကမှာအသုံးပြရတဲ့ယင်တွေကိုယ်ပိုင်ဖြစ်ထားလို့ရှိရင်အချိန်မရွေးနေရာမရွေးတုံးလို့ဖြစ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ်ကပိုင်ထားပြီကိုသူပိုင်ဆိုလို့ရှိရင်အားနာနေရအောင်ပဲ။ကိုယ်ပိုင်ထားတော့အချိန်မရွေးနေရာမရွေးတုံးလို့ရပါတယ်။ကမ္ဘာပေါ်မှာတိုင်းတိုင်းပြည်ပြည်ရှိတဲ့တွေကအမေရိကတိုင်းပြည်ဟာဆိုရင်အဖိုးတန်ကားတွေအမကန်ကြီးရှိတဲ့ကားတွေပေါ့လေ ထုတ်လုပ်နိုင်ပါတယ်။ကဘာကလည်းပဲမနာကြိုက်ပါတယ်။ဒါတော့ရုပ်တုဖြစ်တဲ့ခုရံကားတွေကဘာကဘာသားတွေသုံးဖို့ရာအတွက်အဘကကြီးအပြည့်နဲ့ပေါ့လေထုတ်လုပ်နိုင်တယ်လို့ဘေးကင်းရာနိဗ္ဗာန်တွားနိုင်တယ်ဒီမက်ကင်ကြီးကြီးပေါ့လေလူအများစုကဝိုင်းပြီးတော့ထုတ်လုပ်နိုင်တယ်ဆိုလို့ရှိရင်တော့လူမှုရေးဘက်ကလည်းပဲပြည့်စုံ ပြီးတော့စိတ်တရိပ်ခါလည်းပြည့်စုံပါလိမ့်အကုန်လုံးပြည့်စုံသွားပါဒီကတိုင်းကြီးကြီးကဘာကျော်ဖြစ်ပါကျော်တဲ့ကျော်သွားပါအသိကောင်းပါဝိจิตတနိုင်တဲ့ပုဂ္ဂိုလ်များတော့ဖူရံကားကြီးလည်းပဲတန်ကြီးပြီးပြီးတော့ဆန်းရတာတာနဲ့ရှိနိုင်ကြပြီမယ်လို့ဒီမက္ကင်ရင်ကြီးကိုတော့ငွေချေးပေးပြီးတော့ရှိလို့တော့မရဘူးငါရှိလို့လည်းမရဘူးကိုယ်ပိုင်ဖြစ်အောင်ပထမဆုံးလုပ်ရမှာ ဘုခရီကတော့ထုတ်လုပ်တဲ့ကုမ္ပဏီကနေပြီးတော့တန်ကြီးပြီးအဲဝယ်စီးလို့ရနိုင်ပြီမယ်လို့အခုမက်ကင်ရင်ကြီးကတော့ဒီထားကြီးကတော့ကိုယ်တိုင်လုပ်ရမှာကိုယ်တိုင်ထုတ်လုပ်ရမှာอืมတကယ်ဒီကိနဲ့နိဗ္ဗာန်ကိုဒီကိနဲ့နိဗ္ဗာန်ရှိတယ်ဆိုတာပေါ့ယုံကြည်ပြီးတော့အရလို့တဲ့ဆန္ဒပြင်းပြကြကြထားပြီးတော့ခြေကံဒီလာကြီးပြည့်စုံပြီး လုံလဝိရိယစိုက်ထုတ်တတိတွေမြဲပြီးတော့စိတ်တည်ငြိမ်မှုတွေရပြီးတော့ညာအဆင်းစင်တွေပွင့်အောင်ကြိုးစားတာအကျိုးစားလာပြီဆိုလို့ရှိရင်ပထမပရိအနေနဲ့ဝင်ကြည်ထားတဲ့ဟာအစိတ်ပိုင်းလေးတွေပြည့်စုံပြီးတော့ပြည်လာတဲ့စိတ်ချတဲ့ယဉ်ကြီးဖြစ်သွားတာပဲအနည်းဆုံးပတ္တပတိနဲ့ရသွားပြီဆိုလို့ရှိရင်ပတ္တပတိနဲ့ရည်ကြီးကိုယ်မှပိုင်သွားတာသိကောင်းတာတကယ်လို့သာ လက်ကင်ရင်ယထာကြီးရဒီမိတ်ဖြစ်မယ်ဆိုလို့ရှိရင်တော့သိကောင်းပါပဲအဲ့ဒီလိုအစဉ်လေးမရှိတဲ့အတွက်တတ္တတရားအခြေခံထားပြီးတော့တရားရလို့တဲ့ပုဂ္ဂိုလ်များဒီနေရာဌာနရောက်ရှိလာပြီးမိသားစုနဲ့လည်းခွဲကြရတယ်အအိပ်ပြက်အသားအသောက်လည်းပဲကိုယ်အိမ်လိုမဟုတ်ပြန်မှခံပြီးတော့ဒီမှာအထောက်အထား ထိုင်လိုက်ဈဉ်ရလျှောက်လိုက်ထင်းလိုက်ဈဉ်ရလျှောက်လိုက်သိခြင်းသောနာအောင်အထုရတာပဲကိုယ့်အကူဒီကြီးဒီဒီတတ်တာဖြစ်အောင်ဆိုပြီးတော့ထုတ်လုပ်နေရတာမတက်တာဘူးဒါပဲဒီနေ့မဟုတ်လို့ကိုယ့်ကိုအထုနေရတာပေါ့ဒီလိုပင်မခံပြီးတော့အထုရတာဟာတကယ်အမခံချက်ရှိပြီးတော့စိတ်ချရတဲ့မဲ့ခင်ကြီးကြီးကိုယ်ပိုင်ရရှိဖို့ပေါ်တယ်မှာလူသားကောင်းပေါ့ဒီ good worker ဆိုတာပေါ့ဒီလူသားကောင်း တယောက်အနေနဲ့ပေါ့ဒီတော့အာထုံနေကြတာအာထုံရင်အာထုံတော့ပေါ့ဒီလာမဲ့ခင်ရောသမာဓိမဲ့ခင်ရောပညာမဲ့ခင်ရောပြီးတော့ဟိရုတ္တပอืมနောက်ခံနေရောစသည်ပေါ့ဒီတော့သင်္ဃာလေးဒီတနေ့တနေ့ပြည့်စုံလာတာယထာကြီးခါတိတိတတာဖြစ်လာတာအနကောင်းလာတကယ်သေးကြပေါ့နေဆုံးတတ္တပတ္တိမဲ့ရင်ရရှိသွားရင်ပယ်တော့မှမဖြစ်ရှိတော့ဘူး နောက်နောက်ဘဝတွေလည်းမပြည့်စည်တော့ဘူးဒါတော့လောကမှာသုံးနေတဲ့ရင်မျိုးမျိုးတွေဟာစီတို့ဘာတို့ဘောဒီလိုရရထက်ရတယ်စိတ်ပိုင်းနေတာလည်းပဲပြည့်စည်သွားနေတယ်ဒီကြီးကတော့ဘာရှိမှထည့်ဖို့လို့တော့ဘာစိတ်ပိုင်းမှလဲဖို့လည်းမလိုတော့သုံးပါမရလေလေပို့ပြီးတော့အစိတ်ပိုင်းတွေကခိုင်မာလေလေယထာကြီးကလည်းခိုင်မာလေလေဖြစ်တယ်အဲ့ဒါတော့သိထူးတယ်လောကီယင်တွေကတော့ လိုအပ်တာလည်းပို့ပြီးတော့နှုတ်တင်ပေါင်းလို့ရှိရင်အစီအစဉ်ဖြစ်ပြီးတော့ဒုက္ခရောက်နိုင်တယ်ဒီမဂ္ဂင်ကြီးကတော့ဘယ်လောက်ပဲအသွားနှုံးညာညာဘယ်တော့မှအစီအစဉ်ဖြစ်တော့ဘူးအဲ့ဒါလည်းထူးခြားတာပဲဒီပိုင်ထားတဲ့အတွက်လောကထဲမှာလောကသားတယောက်နေတဲ့အခိုက်အတန့်မှာလဲကောင်းလောကသားဆိုးလောကသားနေနဲ့တုန်ကြိုက်တဲ့အခါမှာဟိုဘက်ဒီဘက်ပေါ့လေ မတိမ်မငိမ်ပဲနဲ့ဗက်ပြစွာနေနိုင်တဲ့အရေးချင်းတွေလည်းရသွားနိုင်တယ်။ဒါတော့အပယ်လေးပါးလုံးရောက်ရာဖြစ်တဲ့ဒီခင်းတဲ့နိဗ္ဗာန်၊ဥနာတိဒုက္ခကြီးဒီခင်းတဲ့နိဗ္ဗာန်ပေါ့။ဒီခင်းတဲ့နိဗ္ဗာန်လည်းရရှိသွားတယ်။ဘယ်လောက်ကောင်းသလဲ။ပြတဲ့ချိန်တဲ့ကာလမှာလည်းလောကရန်တန်ဒီခံနိုင်တယ်၊ဗေဒနဲ့စိတ်ကလေးနဲ့နေနိုင်တယ်။အပယ်လေးပါးကလည်းလုံးရောက်နိုင်တယ်ဆိုတာနေတဲ့အကျိုးတွေမဟုတ်ဘူး။ညကလည်းပဲဟောသွားပါတယ်တော့တတ္တပတိလေးညီရထားပြီးညီရနိုင်တဲ့အကျိုးလေးတွေပြောသွား။ အခုကိုယ်ပိုင်မဲ့ရင်ကြီးအဲမဲ့ရင်ကြီးရရှိဖို့ရာအတွက်ကျိုးပနေကြတာကျိုးပလို့ရှိရင်မကြခင်ပိုင်ပြီးတော့ဝန်တော်မျိုးဖြစ်ကြပါဘဝရဲ့ပြည့်စုံမှုဆိုတာလည်းရတော့မှာအမှန်ဝန်တာစရာကောင်းတာဒါကြောင့်စိတ်အားရမကြစီပဲနဲ့ဒီမဲ့ခင်ကြီးပိုင်အောင်လို့ကြိုးစားဖို့ရာဘုန်းကြီးကလေးနဲ့တိုက်တွန်းပါတယ်တချို့ကတော့ဒီမဲ့ခင်ကြီးရရှိရေးအတွက်ကြိုးပမ်းရပါ အကြောင်းကြောင်းလေးတွေကြောင့်ပေါ့ဒီနည်းနည်းစိတ်အားလျှော့ကျင်ကြတယ်။တရားလျှော့ပြီးတော့ပြန်လို့ရှိရင်တော့ဒီမက်ကင်ရင်မရဘူးဆိုရင်တော့ခက်တယ်။အဲတော့ဒီဟာပိုင်ပြီးမှပြန်လာကောင်းတယ်စိတ်အားမလျှော့ကြနဲ့။အဲရင်ပိုင်မှုကိစ္စနဲ့စပြီးတော့ဘုန်းကြီးများအမေရိကရောက်တဲ့အချိန်ကစပြီးတော့အခုထိပြင်သွားတဲ့အခါမှာလေ့လာကြည့်။အဲအမျိုးသားဒရိုင်ဘာနဲ့အမျိုးသမီးဒရိုင်ဘာတွေကပုံများတာတွေ့တယ် ဘုန်းကြီးမြင်ခွင့်ပြောတာနော်ဒါတော့ဟုတ်ချင်မှဟုတ်မှာအဲ့ဒီမက္ကင်ကြီးပိုင်ကြီးအတွက်ကိုယ်ပိုင်ရင်ကြီးရရှိဖို့ရာအတွက်ကျိုးပန်းတဲ့နေရာမှာလည်းဟောဒီမြင်ခွင့်ပါလည်းပဲမျိုးသားနဲ့မျိုးသမီးဆိုရင်မျိုးသမီးကဥယျာဉ်ကိုများနေတယ်အပြင်အပြင်ကရင်ရရိုးရိုးရင်ကတော့တူးမောင်းလို့ရှိရင် ဆန်းတော့ကြီးသွားရတယ်ဒီရင်ကတော့ကိုယ်ပိုင်ရင်ကိုယ်ပဲပေါင်းလို့ရတာပဲကိုယ်ပဲပိုင်တာကိုယ်ပဲသွားလို့ရတာပဲဆိုတော့မြေသမီးတွေကမက်ခင်ရင်ညနေကြီးပိုင်ရေးအတွက်ခြေသားကဒီမှာကျိုးစားကြတာသိအားရစေကောင်းလားဘုရားတော်မှာပြည်တယ်ဒီလိုပဲမြေသမီးတွေများတယ်အဲ့ဒီလိုပိုင်လို့ရှိရင်မျိုးသမီးပိုင်ရင်မျိုးသမီးပဲမျိုးသားပိုင်ရင်မျိုးသားပဲမြတ်စွာဘုရားဒီမှာအမကကြီးပေးထားတာဟုတ်လားဒီမျိုးကို မျိုးမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်ပိုင်လို့ရှိရင်ပိုင်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်သွားနိုင်တယ်ဆိုတာပေါ့ဒီတန်တူအခွင့်အရေးတွေဒီမှာပေးထားတာဒီလိုယထာရှိသူများယောက်ျားမိန်းမဒီတိုင်းမှာမဲ့ကြီးညီညီညိညိစီအပြည့်နိဗ္ဗာန်ဆက်ရောက်ပါဆိုတာပေါ့ဒီအမှန်တရားတိကျတဲ့အာမခံချက်ပေးထားတာဘဒုတာစီဘဒုနာစီဆိုတာမပါဘူးဒီမှာအဲ့ဒီမဲ့ကြီး7ပါးခေါ်တဲ့မဲ့ကြီးညီညီပေါ့ဒီဒီနေ့ ကမ္ဘာလောကကြီးကိုစတင်ပြီးတော့မြတ်စွာဘုရားအဲညွှန်ပြတော်မူပါတယ်အဲဒီပထမဆုံးညွှန်ပြတော်မူတဲ့နေ့ဒါဓမ္မစကပောတနာနေ့ပြီးတော့ကာမဂုဏ်အာယုန်နဲ့နေလို့ရှိရင်ဒါလောကနိဗ္ဗာန်ပဲလို့ယူဆပြီးတော့ကာမဂုဏ်နဲ့ညှင်းမွနေတာလည်းရှိတယ်ဒီလိုကာမဂုဏ်နဲ့ညှင်းမွနေတာဟာမကောင်းဘူးလို့အမြင်ပေါက်အမြင်ရောက်ပြီးတော့ ခန္ဓာကိုယ်ပင်မဆင်းရဲအောင်ပေါ့ဒီအတ္တကိမလန်ဒီနိရောဓလမ်းစဉ်လိုက်တာလည်းရှိတယ်အဲ့ဒီလမ်းနှစ်တွယ်မှာအစွန်းနှစ်တွယ်ပေါ့ဒီအဲ့ဒီအစွန်းနှစ်တွယ်ကမလွတ်ကြဘူးတတ်တော်တယ်အဲ့ဆိုပြီးဖွင့်လာတဲ့ခါကျမှအဲ့ဒီအစွန်းနှစ်စွန်းကိုပယ်ရမယ်ဆိုတာပယ်ပုံတွေပါပြတယ်အလယ်လမ်းစဉ်လိုက်ရမယ်ဆိုတာပေါ့အလယ်လမ်းစဉ်ဆိုတာမဲ့ခင်လမ်းစဉ်ပါပဲဒီအမှန်တရားမတွေ့ကြရတော့အမှန်ပေါ်ပြတဲ့ပုဂ္ဂိုလ်ပေါ်မှာလည်းပဲယုံကြည်မှုမရကြသေးဘူး ခမရလေးတော့ပုဂ္ဂိုလ်အများကြီးရဲ့စိတ်တွေဟာထိမ့်မနိုင်ထိမ့်မရထိမိထင်ရဖြစ်ကြတာ။နောက်မြတ်စွာဘုရားပွင့်လာလို့သမစ္စကြတရားဟောပြီးတဲ့အချိန်ကစပြီးမြတ်စွာဘုရားသုဆုံးမတဲ့အချိန်ရှင်းသုံးတဲ့ပုဂ္ဂိုလ်တွေဟာထူးထူးခြားခြားကြီးပဲစိတ်ကိုအုပ်ချုပ်နိုင်တဲ့စိန္ဒရိယပဲစိတ်ဆွမ်းအင်ဒီခရရသွားတာ တ္တတရားဆိုတဲ့တတ္တတရားဆက်ဆက်ဖြစ်တာဝိရိယဆိုတဲ့ဝိရိယဆက်ဆက်ဖြစ်ကဖြစ်တာရှိပြီးတော့ဒီမှာဓမ္မခေါ်တဲ့တတ္တိတရားအစရှိတဲ့ဓမ္မခေါ်တဲ့စိတ်ခွမ်းအင်ကြီးဟာပေါ့လေတတ္တဝရရဲ့သာနာမှာလေပတ်ပြီးတော့ဖြစ်သွားတာလူသားတွေဟောမှာရောလူသားတွေထဲမှာရောနတ်တွေရောမြမာတွေရောဒါလည်းဒီမှာလေပတ်ပြီးတော့ဖြစ်သွားတာအဲ့ဒါကိုဓမ္မစိတ်ကခေါ်တာပဲဒီနေ့ကအဲ့ဒီဓမ္မစိတ်ကြနေပါပဲ ဒီဓမ္မစကြာနဲ့စပြီးတော့နည်းနည်းချက်ပြီးတော့ဟောဖို့တော့ရှိနေပါတယ်ဒီနေ့အချိန်လုံလောက်တာနဲ့မလို့ဒီနေ့ဒါလောက်ပဲရကြပါစို့နောက်ခါကျမှနည်းနည်းမကျင်းမကျဲတော့လေလုံလောက်ခြင်းနဲ့ဆက်ဆက်ပြီးတော့ဟောပါမယ်ဒီဆက်ကြပါစို့